ခန်းကြီး40အငယ်1မှ4ငါတို့သည်တိမ့်သွာခြင်းကို ခံရာတက်ကီရဲ့25ခုပထမလ10ရက်နေ့မြို့တော်ကိုလှုပ်ကြံ၍14နှစ်စေသော နေ့တွင်ဒါဝရဖျား၏လက်တော်သည်ငါအပေါ်မှာရှိ၍ထိုမြို့သို့ဆောင်သွားတော်မူ၏ဘုရားသခင်၏ဗျာဒိတ်ယူပါယုံအဖျင်ငါကိုဣသရေလပြည်သို့ဆောင်သွား၍အလွန်မြင့်သောတောင်ပေါ်မှတင်ထားတော်မူ၏ ထိုတောင်အနားမှာတောင်ဘက်၌မြို့ပုံတရံရှိ၏ထိုအရက်သို့ငါကိုဆောင်းသွားတော်မူသောအခါခြေဝါကဲ့သို့အစင်းအယောင်ရှိသောလူတူသည်တိုင်းစရာကျူလုံးနှင့်ခြီချိုးကိုကန်လျက်မြို့တကားဝမှရက်နေ၏ထိုသူကအချင်းလူသားစေစေကြည့်ရှုလော့စေစေနားထောင်လော့ငါပြက်လက်တန့်သမျှတို့ကိုနှလုံးသွင်းလော့တင့်အားငါပြက်အံ့သောငါ တင့်ကိုဤရက်သို့ဆောင်ခဲ့တော်မူပြီး မြင်သမျှတို့ကိုလည်းဣတရေလမျိုးအားပြရမည်ဟုဆို၏အငယ်9မှ16အိမ်တော်ပြင်ပတ်လည်၌တတိုင်းရှိ၏ထိုသူသည်တန်တောင်အားဖြင့်အရှေ6တောင်ရှိသော ကျူလုံးကိုကင်လျက်ထိုတတိုင်းကိုတန်း၍အဒုကျူတပြန်အမြင့်လဲကျူတပြန်ရှိ၏ထိုနောက် အရှေတကားသို့တွား၍ လှေကားကိုတက်ပြီးမှတကတုတ်နှင့်တကခုံကိုတန်း၍အနံကျူတပြန်စီရှိ၏အခန်းငယ်တို့သည်တခန်းနှင့်တခန်း9000กว่าလျက်အလျားကျူတပြန်အနံလဲကျူတပြန်စီရှိကြ၏အတွင်းတကားခုံလဲအနံကျူတပြန်ရှိ၏တကားမုတ်ကိုလဲတန်း၍အလျား8000ရှိ၏မုတ်တိုင်အမြင့်2000စီရှိ၏တကားမုတ်သည်တကားအတွင်းဘက်၌ရှိသည် အရှိတကံတစ်ဖက်တစ်ချက်၌အခန်းငယ်၃ခန်းစီရှိ၍အလျံအနံတညီသည်တစ်ဖက်တစ်ချက်၌တိုင်အမြင့်လဲတညီသည်ရှိကြ၏တကံဝံကိုလည်းတန်း၍အနံ၁၀တောင်အမြင့်၁၃တောင်ရှိ၏အခန်းငယ်တို့ရှိမှတစ်ဖက်တစ်ချက်၌ကျမ်းပြင်အနံတတောင်ရှိ၏တစ်ဖက်တစ်ချက်၌ရှိသော အခန်းငယ်တို့သည် အလျံအနံ 6တောင်စီရှိ၏ထိုနောက်အခန်းငယ်အမိုးစွန်းတစ်ခုမှသည်တစ်ခုတိုင်အောင်တန်း၍အကျယ်25တောင်ရှိ၏တကားတို့သည်မျက်နှချင်းဆိုင်ကြ၏တကားပတ်လေတတိုင်းအတွင်းတောင်းတိုင်အထိအတောင်60ကျဲအောင် တိုင်များကိုထားလျ၏ပြင်တကားဝမှသည်အတွင်းတကားမဟုတ်ဝတိုင်အောင်အတောင်90ရှိ၏အခန်းများတကားအတွင်းပတ်လေတိုင်များ တကမုတ်များအတွင်းဘက်၌ကျင်းသောပဒင်းပေါက်များ ရှိ၏တိုင်များ၌စွန်ပလွန်ပင်ပုံထုလျက်ရှိ၏အငယ်16မှ23ထို့နောက်ငါကိုပြင်တိုင်းထဲသို့တွင်း၍အခန်းများကိုငါမြင်၏ကြောက်ခင်းလည်းရှိ၏ကြောက်ခင်းအပေါ်မှာအခန်း30ရှိ၏တကားများ အစဉ်အတိုင်းလိုက်၍တကားအနားမှရှိသောကြောက်ခင်းသည် အောက်ကြောက်ခင်းဖြစ်၏ထိုနောက်အောက်တကန်းဥမှသည် အတွင်းတတိုင်းပြင်ဘက်ဥတိုင်အောင်တန်း၍အရှိမျက်နှာ၌အတောင်တရာကွာ၏တဖန်မြောက်မျက်နှာသို့ခေါ်သွား၍ပြင်တတိုင်းမြောက်ဖက်သို့မျက်နှာပြုသောတကန်းအမြင့်နှင့်အနံတို့ကိုတိုင်းလေ၏အခန်းတို့သည်တစ်ဖက်တစ်ချက်၌သုံးကန်းစီရှိ၏တိုင်များမုတ်များတို့သည် အရင်တကားကဲ့သို့ဖြစ်၍ အလျံအတောင်90အနံ25တောင်ရှိ၏ပဒင်းပေါက်မုတ်စွန်ပလွန်ပင်များတို့သည်အရှိတကားကဲ့သို့ဖြစ်ကြ၏လှေကားခုနှစ်ထစ်ဖြင့်တကားသို့တက်ရ၏မုတ်တို့သည်လှေကားနှင့်တဒန်းသည်ရှိကြ၏အရှိပင်၌ရှိတကဲ့သို့မြောက်တကားမျက်နှချင်းဆိုင်အတွင်တတိုင်းတကားဝရှိ၏တကားဝတစ်ခုနှင့်တစ်ခုအတောင်တရာကွာ၏ အငယ်24မှ31ထို့နောက်တောင်မျက်နာသို့ခေါ်သွား၍တောင်တကားကိုငာမြင်၏တိုင်များမုတ်များကိုတန်း၍အရင်ပမာဏနှင့်တညီသည်ရှိကြ၏အရင်ပရင်းပေါက်ကဲ့သို့ပရင်းပေါက်များ မုတ်များရှိ၍အလျားအတောင်90အနံ25တောင်ရှိ၏လေကားခုနှစ်ဖြစ်ဖြင့်တကားသို့တက်ရ၏မုတ်တို့သည် လေကားနှင့်တန်းသည်ရှိကြ၏ တဖက်တစ်ချက်တိုင်များ၌စွန်ပလွန်ပင်ပုံထုလျက်ရှိ၏တောင်မျက်နှာအတွင်းတတိုင်းတကားဝရှိ၏ထိုမျက်နှာ၌တကားဝတစ်ခုမှသည်တစ်ခုတိုင်အောင်တန်း၍အတောင်တရာကွာ၏တပံအတွင်းတတိုင်းကျဲသို့တောင်တကားဖြင့်တွင်း၍အရင်ပမာဏနှင့်အညီထိုတကားကိုတိုင်လေ၏အခန်းငယ်များတိုင်များ မုတ်များတို့သည် အရင်ပမာဏနှင့်တညီတည်းရှိကြ၏တကားဝပတ်လည်၌၎င်းမုတ်များ၌၎င်းပဒင်းပေါက်ရှိ၍အလျားအတောင်90အနံ25တောင်ရှိ၏ပတ်လည်၌ရှိသော မုတ်တို့သည်လည်းအလျားအတောင်25တောင် အနံ9တောင်ရှိ၏မုတ်တို့သည် ပြင်တိုင်းသို့မျက်နှာပြု၍တိုင်များအပေါ်မှာစွန်ပလွန်ပင်ပုံထုလျက်ရှိ၏လေကားရှစ်ထစ်ဖြင့် တက်ရ၏32မှ38အရှိပင်၌လည်းအတွင်းတိုင်းထဲသို့တွင်၍ထိုတကားကို အရင် ပမာဏနှင့်အညီတိုင်းလေ၏အခန်းငယ်များတိုင်များ မုတ်များတို့သည် အရင်ပမာဏနှင့်တညီသည်ရှိကြ၏တကားဝပတ်လည်း၌၎င်းမုတ်များ၌၎င်းပဒင်းပေါက်ရှိ၍အလျံအတောင်90အနံ25တောင်ရှိ၏ မုတ်တို့သည် ပြင်တိုင်းသို့မျက်နှာပြု၍တစ်ဖက်တစ်ချက်တိုင်များအပေါ်မှာစွန်ပလွန်ပင် ပုံထုလျက်ရှိ၏လှေကားရှစ်ထစ်ဖြင့်တက်ရ၏တဖန်မြောက်တကားသို့ခေါ်သွား၍အရင်ပမာဏနှင့်အညီတိုင်းလေ၏အခန်းငယ်များတိုင်များ မုတ်များပတ်လည်၌ပဒင်းပေါက်များတို့နှင့်ပြည့်စုံ၍အလျံအတောင်90အနံ25တောင်ရှိ၏မုတ်တို့သည် ပြင်တိုင်းသို့မျက်နှာပြု၍တစ်ဖက်တစ်ချက်တိုင်မြန်အပေါ်မှစွန်ပလွန်ပင် ပုံထုလျက်ရှိ၏လှေကားရှစ်တစ်ဖြင့်တည့်ရ၏မိရှုသောရစ်ကောင်ကိုရေနှင့် စေးကြောเสียအခန်းများအခန်းဝင်ဝများတို့သည် ထိုတကားမုံ၌ရှိကြ၏အငယ်39မှ43မိရှုရာရစ်အပြစ်ဖြေရာရစ် ဒူးစရိုက်ဖြေရာရစ်ကောင်ကိုတတ်เสียဖို့တကားမုတ်အတွင်တစ်ဖက်တစ်ချက်၌စပွဲနှစ်ခုစီရှိကြ၏မြောက်တကားဝသို့တက်ရာတကားမုတ်ပြင်အနာတစ်ဖက်တစ်ချက်၌လည်းစပွဲနှစ်ခုစီရှိသည်ဖြစ်၍တကားဝတစ်ဖက်တစ်ချက်၌ရစ်ကောင်ကိုတတ်เสียစပွဲလေးခုစီပေါင်းရှစ်ခုရှိကြ၏မိရှုရာရစ်ဖို့စပွဲလေးခုတို့သည် စစ်သောကြောက်ဖြင့်ပြီး၍အလျားတတောင်းတထွာအနံတတောင်းတထွာအမြင့်တတောင်းရှိ၏ထိုစပွဲပေါ်မှာမိရှုရာရစ်ကောင်ကိုတတ်เสียတစားများကိုတင်ထားရကြ၏စပွဲအပေါ်ပတ်လည်၌အကျဲလက်တဝါရှိသော အနာပတ်တက်လျက်ရှိ၍ပူဇော်เสียရစ်သားကိုတင်ထားရကြ၏ ငယ်44မှ49အတွင်းတကားပြင်မှ အတွင်းတတိုင်း၌အခန်းနှစ်ခုကိုငံ၏တခန်းကမြောက်တကားအနားမှရှိ၍တောင်ဘက်သို့မျက်နှာပြု၏တခန်းကတောင်တကားအနားမှရှိ၍မြောက်ဘက်သို့မျက်နှာပြု၏တောင်ဘက်သို့မျက်နှာပြုသောဤအခန်းကအိမ်တော်အမှုကိုဆောင်သောယေဘရဟိတ်နေစီယာဘု မြောက်ဖက်သို့မျက်နာပြုသောဤခန်းကားရစ်ပလင်မှုကိုဆောင်သောရစ်ပရောဟိတ်နေစရာဖို့ဖြစ်၏ထိုသူတို့ကထာဝရဘုရားထံတော်သို့ချဉ်ကပ်၍အမှုတော်ကို ဆောင်စေခြင်းဟံလေဝိသားတို့တွင်ရွေးကောက်သောဇာဒုတ်သားပေတိဟုငါအားပြောဆို၏ထိုအခါတတိုင်းကိုတန်း၍အလျံအတောင်တရာ အနံအတောင်တရားဇရုယန်ရှိ၏ရစ်ပလင်သည်အိမ်တော်ရှိမှတည်၏အိမ်တော်ဥသို့ခေါ်၍တကားဝနှစ်ဖက်ကိုတိုင်းလျင်အကျဲငါးတောင်စီရှိ၏တကရွက်နှစ်ဖက်အနံသုံးတောင်စီရှိ၏အိမ်တော်ဥအလျာကအတောင်20အနံကတစ်ဆက်တောင်ရှိ၏လေကားစေတိဖြင့်တေးရ၏အိမ်တော်ဥအနံတစ်ဖက်တစ်ချက်၌တိုင်တလုံးစီတည်လျက်ရှိ၏